ရှလုကာခရစ်ဝင်အခန်းကြီး14အငယ်1မှ6တနေ့သောဥပုပ်နေ့၌ကိုတော်သည်အစာကိုသုံးဆောင်ခြင်းငှာအရာရှိဖြစ်သောဖာရိရှဲတယောက်၏အိမ်သို့ဝင်တော်မူလျှင်ထိုသူတို့သည် ကိုတော်ကိုချောင်းကြည့်ကြ၏ရေဖြင့်နာဆွဲသောသူတယောက်သည်ရှေ့တော်၌ရှိ၏ဥပုပ်နေ့၌အနာရောဂါကိုငြိမ်းစေအပ်သလိုဟုဖာရိရှဲနှင့် ကျမ်းတတ်တို့ကို မေးတော်မူလျှင်သူတို့သည်တိတ်ဆိတ်စွာနေကြ၏ ယေရှုသည်ထိုသူကိုယူ၍အနာရောဂါနှင့်ကင်းလွတ်စေပြီးမှလွှတ်လိုက်တော်မူ၏။ပရိသတ်တို့ကိုလည်း၊မိမိမြည်း၊နွားသည် ဥပုသ်နေ့၌တွင်းထဲသို့ကျလျှင် ချက်ခြင်းမဆွဲမတင်ဘဲနေမည့်သူတစုံတယောက်သည်သင်တို့တွင် ရှိသလောဟု မေးတော်မူလျှင်၊ထိုသူတို့သည် စကားတခွန်းကိုမျှမပြန်နိုင်ကြ။7 ထိုအခါခေါ်ဘိတ်သောသူတို့သည် မြင့်မြတ်သောနေရာထိုင်ရာကိုရွေးကြသည်ကို မြင်တော်မူလျှင်၊သူတို့အားဥပမာကို မိန့်တော်မူသည်ကား၊သူတပါးသည် မင်္ဂလာဆောင်ပွဲသို့သင့်ကို ခေါ်ဘိတ်သောအခါ၊မြင့်မြတ်သောနေရာ၌မလျောင်းနှင့်။ထိုသို့လျောင်းလျှင်သင့်ထက်သာ၍မြတ်သောသူသည် ပွဲသို့လာသည်ရှိသော်၊သင်တို့နှစ်ယောက်ကို ခေါ်ဘိတ်သောသူက ဤသူအားနေရာကို ပေးလော့ဟု လာ၍ပြောလိမ့်မည်။ထိုအခါသင်သည်ရှက်ကြောက်ခြင်းနှင့်နှိမ်သောနေရာသို့ဆင်းရလိမ့်မည်။သူတစ်ပါးတို့သည်တင့်ကို ခေါ်ဖိတ်သောအခါတွား၍နှိမ်သောနေရာ၌လျှောင်းလော့။ထိုတို့လျှောင်းလျင်တင့်ကိုခေါ်ဖိတ်သောသူသည် လာသည်ရှိသောအဆွေတက်ပါဟုတင့်ကိုဆိုလိမ့်မည်။ထိုအခါသင်နှင့်တူလျှောင်းသောသူတို့ရှေ့မှသင်၏အတရေထင်ရှားလိမ့်မည်။ ကိုကိုကိုချီးမြှောက်သောသူမည်သည်ကား၊နှိမ့်ချခြင်းသို့ရောက်လတံ့။ကိုကိုကိုနှိမ့်ချသောသူမည်သည်ကား၊ချီးမြှောက်ခြင်းသို့ ရောက်လတံ့ဟုမိန့်တော်မူ၏။12ကိုယ်တော်ကိုခေါ်ပင့်သောသူအားတဖန်မိန့်တော်မူသည်ကား၊သင်သည်နံနက်စာ၊ညစာလုပ်ကျွေးသောအခါ၊အဆွေခင်ပွန်း၊ညီအစ်ကို အမျိုးသားချင်း၊ငွေရတတ်သောအိမ်နီးချင်းများကို မခေါ်မဘိတ်နှင့် ထိုသို့ခေါ်ဘိတ်လျှင်၊သူတို့သည်နောက်တဖန်သင့်ကို ခေါ်ဘိတ်၍ကျေးဇူးဆပ်ကြလိမ့်မည်။သင်သည်ပွဲခံသောအခါဆင်းရဲသောသူ၊အင်္ဂါချို့တဲ့သောသူ၊ခြေမစွမ်းသောသူ၊မျက်စိကန်းသောသူများကို ခေါ်ဘိတ်လော့။ထိုသို့ခေါ်ဘိတ်လျှင်မင်္ဂလာရှိလိမ့်မည်။အကြောင်းမူကား၊ထိုသူတို့သည်ကျေးဇူးမဆပ်နိုင်သည်ဖြစ်၍၊ဖြောင့်မတ်သောသူတို့သည်ထမြောက်သည်ကာလ၌သင်သည်ကျေးဇူးဆပ်ခြင်းအကျိုးကိုခံရလတံ့ဟု မိန့်တော်မူ၏။15စားပွဲ၌လျောင်းသောသူတယောက်သည်ထိုစကားတော်ကိုကြားလျှင်၊ဘုရားသခင်၏နိုင်ငံတော်၌ပွဲဝင်သောသူသည်မင်္ဂလာရှိ၏ဟုလျှောက်သော်၊ကိုယ်တော်က၊လူတဦးသည် ကြီးစွာသောပွဲကို စီရင်၍လူများတို့ကို ခေါ်ဘိတ်လေ၏။ပွဲခံချိန်ရောက်သောအခါခေါ်ဘိတ်သောသူတို့ကို လာကြပါ။အလုံးစုံတို့သည်အသင့်ရှိပြီဟု မှာ၍အစေအပါးကိုစေလွှတ်၏။ခေါ်အပ်သောသူ အပေါင်းတို့သည်တညီတညွတ်တည်းပရိယာယ်ပြုကြ၏။တယောက်က၊အကျွန်ုပ်သည်မြေရာကိုဝယ်ပါပြီ။သွား၍ကြည့်ရပါမည်။အကျွန်ုပ်ကိုလွှတ်ပါဦးလော့ဟု တောင်းပန်လေ၏။တယောက်က၊အကျွန်ုပ်သည်နွားငါးယဉ်ကိုဝယ်ပါပြီ။သွား၍စမ်းရပါမည်။အကျွန်ုပ်ကိုလွှတ်ပါဦးလော့ဟု တောင်းပန်လေ၏။တယောက်က၊အကျွန်ုပ်သည်မယားနှင့်လက်ထပ်ပါပြီ ထိုကြောင့်အကျွန်ုပ်မလာနိုင်ပါဟု ဆို၏။အစေအပါးသည်သခင့်ထံသို့ ပြန်လာ၍ထိုအကြောင်းများကိုလျှောက်လေ၏။ထိုအခါအိမ်ရှင်သည်အမျက်ထွက်၍မြို့လမ်းမလမ်းကြားသို့အသော့သွားချေ။ဆင်းရဲသောသူ၊အင်္ဂါချို့တဲ့သောသူ၊ခြေမစွမ်းသောသူ၊မျက်စိကန်းသောသူများကို ခေါ်သွင်းချေဟု အစေအပါးကို ဆို၏။အစေအပါးကလည်း၊သခင်စီရင်တော်မူသည်အတိုင်းပြုပါပြီ။သို့သော်လည်း လပ်သောနေရာထိုင်ရာရှိပါသေးသည်ဟုလျှောက်လေသော်၊သခင်က၊မြို့ပြင်၊လမ်းမ၊ခြံနားသို့သွားဦးလော့။ငါ့အိမ်ကို ပြည့်စေခြင်းငှါအနိုင်အထက်ခေါ်သွင်းလော့။အထက်က ခေါ်ဘိတ်သောသူတယောက်မျှငါ့ပွဲသို့မဝင်ရ။ငါအမိန့်ရှိပြီဟု အစေအပါကိုဆိုသည်ဟု မိန့်တော်မူ၏။25ငါ လူအစုအဝေးအပေါင်းတို့သည်နောက်တော်သို့လိုက်ကြသည်ကိုယေရှုသည်လှည့်၍ကြည့်တော်မူပြီးလျှင်၊အကြင်သူသည်ငါ့ထံသို့လာ၍မိဘ၊သားမယား၊ညီအစ်ကို၊နှမတို့ကို၎င်း၊ထိုမျှမကမိမိအသက်ကို၎င်းမမုန်းထိုသူသည်ငါ့တပည့်မဖြစ်နိုင်ရာ။အကြင်သူသည်မိမိလက်ဝါးကပ်တိုင်ကိုထမ်း၍ငါ့နောက်သို့မလိုက်၊ထိုသူသည်ငါ့တပည့်မဖြစ်နိုင်ရာ။သင်တို့တွင်တယောက်သောသူသည် တိုက်ကိုတည်မည်ဟုအကြံရှိလျှင်၊ထိုတိုက်ပြီးအောင်ငွေလောက်မည်မလောက်မည်ကိုသိခြင်းငှါရှေ့ဦးစွာထိုင်၍ကုန်စရိတ်ကို မချင့်တွက်ဘဲနေမည်လော။သို့မဟုတ်တိုက်မြစ်ကိုတည်၍တိုက်ကိုမပြီးနိုင်လျှင်၊သိမြင်သောသူအပေါင်းတို့က၊ဤသူသည်တည်စပြု၍အဆမသတ်နိုင်ဟုကဲ့ရဲ့ကြလိမ့်မည်။တနည်းကား၊တစုံတယောက်သော ရှင်ဘုရင်သည် အခြားသောရှင်ဘုရင်နှင့် စစ်ပြိုင်မည်ဟုအကြံရှိလျှင်၊လူနှစ်သောင်းနှင့်ချီလာသော ရှင်ဘုရင်ကို လူတသောင်းနှင့်ခံနိုင်မည်၊မခံနိုင်မည်ကို ရှေ့ဦးစွာထိုင်၍မဆင်ခြင်ဘဲနေမည်လော။မခံနိုင်သည်မှန်လျှင်၊အခြားသော ရှင်ဘုရင်ဝေးသေးသောအခါ၊သံတမန်ကိုစေလွှတ်၍စစ်ငြိမ်းမည်အကြောင်းတောင်းပန်တတ်သည် မဟုတ်လော။ထိုနည်းတူသင်တို့တွင်အကြင်သူသည်မိမိ၌ရှိသမျှကိုမစွန့်ဘဲနေ၏ ထိုသူသည်ငါ့တပည့်မဖြစ်နိုင်ရာ။ဆားမူကားကောင်း၏သို့သော်လည်းအငန်ကင်းပျောက်လျှင်၊ငန်သောအရသာကိုအဘယ်သို့ရပြန်မည်နည်း။မြေဘို့မကောင်း၊အမှိုက်ပုံဘို့မကောင်း၊ထိုဆားကိုပြင်သို့ပစ်လိုက်တတ်၏။ကြားစရာ နားရှိသောသူမည်သည်ကားကြားပါစေဟု မိန့်တော်မူ၏။